မာပြည့်ခဏခုနပါကတော့ဒီနေ့ကအကြည့်တက်ပေါ်နေရှင်းလင်းသင်ကြားခဲ့ပါလိမ့်ဒီနေ့ကတော့မာပြည့်ခဏသုတ်တာဒီကုန်းကပသုံးတတ်တဲ့အနေနဲ့ပေါ့လေဒီကုန်းကိုခေါ်ရပါမယ်ဒီကုန်းကတော့ ေဝသတ္တေကသမဏကတောကောဘိက္ခဝေအိယသဝကောသတ္တပတိဖလသံပန္နောသတောဟောတိသမဏကတောဟောတိသူပြောခဲ့တဲ့နေတိုင်းအချက်ခုနှစ်ချက်နဲ့သင်္ကခုနှစ်ရနဲ့ပြည့်စုံတဲ့အရိယာပုဂ္ဂိုလ်ဟာ whatever is needful အရှင်းတို့ရောက်ပြီလို့ဆိုရပါတယ်ဆိုတာပါဆိုဒီခုတော့ယခုပြောခဲ့တဲ့အတိုင်းဒီကခုနပါးနဲ့ပြည့်စုံတဲ့မဟာပြစ္ဆကနာညာခုနပါးခေါ်တဲ့စိတ်ပိုက်အဲဒီစိတ်ပိုက်နဲ့ပြည့်စုံတဲ့ဒါရီယသောက တကြည်ပါမြတ်စွာဘုရားရဲ့တကြည်ရှိဖြစ်ပြီးတော့သတ္တပတိကိုလည်းပြည့်စုံတဲ့သတ္တပံကိုဖြစ်ပြီးဖြစ်ပြီးလို့ဒီလိုဆိုရပါတယ်လို့မြတ်စွာဘုရားနောက်ဆုံးမှတ်ချက်ချဟောတော်မူပါတယ်ပဋ္ဌာန်းရှင်ကဣမေဟိသတ္တဟိ မာဖြစ်တဲ့ကဏညာနေရှိသမဏကတော်လို့ဆိုဖွင့်ထားပါတယ်သစ္စာခဏလို့ရိုးရိုးမဆုံးခဲနဲ့မဟာဘောလို့ဒီမာဖြစ်တဲ့ကဏညာခုနပါမဟာတတ်ပြီးတော့မဟာနဲ့ကွန်ပျူတာပါတယ်ကြီးကျယ်သောရှင်ရင်နှလုံးသွင်းဖို့ ဉာဏ်ကြီးခုနှစ်ပါးရေဆိုတော့အဲဒီမဟာဆိုတဲ့ကိုဘုရားကြီးအကြောင်းကတော့တကယ်မဲ့ဖို့ရပြီးတဲ့အခါမှာဖြစ်တာပါဘောမဲ့ဖို့ရပြီးခါစားမှာဖြစ်တဲ့သာမပစ္စကနာ၅ပါးကိုလည်းပဲကျင့်ကြံတော့ပြထားပါလေ။ သမာဓိစက္ကနာ၅ပါးကိုထောက်ထားပြီးတော့ဒီကိစ္စနဲ့ခန္ဓာကအရေးပြအချင်းလည်းပဲဒီက9ပါးဖြစ်နေတာသူကမျက်ဖို့တစ်ခုတစ်ခုဟာဒီပဲမျက်ဖို့ဒီမှာဆိုလို့ရှိရင်မှာကိစ္စကနာ၅ပါးပဲရှိတယ်ဒီမှာတော့9ပါးပဲဆိုတော့အရေးပြအချင်းလည်းပဲမြင်ရပါတယ် ပြီးတော့ရှင်ကြီးဘုရားလည်းပဲတော်တော်လေးအစီအစဉ်မြင့်ပါတယ်ဓမ္မဆိုတဲ့ဂုံပုတ်တတ်မယ်ဆိုလည်းပဲတတ်ထိုက်တဲ့သဘောသိရောက်ပါတယ်ဒါကြောင့်မြတ်စွာဘုရားဟောထားတဲ့ပြစ္ဆေပနာသုတ္တလို့ဒီလိုခေါ်တဲ့သာဂရာဆရာကပုံယူတဲ့အနေနဲ့မဟာပြစ္ဆေပနာလို့ခေါ်ထားရင်ဖြစ်တယ်ဒီလိုမှရမှာပါပဲ အဲဒီမဟာပြည့်စက္ခဏခုနှစ်ပါးနဲ့ပြည့်စုံရင်တိုက်ကြည့်လို့ညီညွတ်နေလို့ရှိရင်သတ္တဝါပုဂ္ဂိုလ်ရှိဖြစ်ပြီလို့ပုဂ္ဂိုလ်ကိုဆုံးဖြတ်နိုင်ပါလေဒီဆိုလိုပါလေအတ္တနဝအတ္တနာကြာကရိယာဆိုတာပါလေကိုညာစိတ်ကိုယ်တိုင်ဖြစ်ဆိုတာပါလေသူကကဒီဟာသတ္တဝါဖြစ်သွားပြီလို့ အတိမပြေလို့မရပါဘူး။အောင်နဲ့မှပြေတဲ့အနေနဲ့မဟုတ်ပါဘူး။ကိုယ်ကိုယ်ကိုရှင်းရပါပါပဲ။ဒီပုဂ္ဂိုလ်အရိယာဖြစ်သွားပြီသောတာပန်ဖြစ်သွားပြီဆိုတာကုသမေသဘာဝတပါ။ဒီပုဂ္ဂိုလ်မှဆုတ်ဆက်ပြေတာမရှိရပါဘူး။သာသနာ့သမိုင်းတစ်ချောင်းကလည်းပဲရှင်သာရိပုတ္တရာကြီးဟာတောင်ကရည်တဲ့မှာဆိုရင် သတ္တုကပ္ပဆိုပါတယ်ဆရာကြီးကြီးဉာဏ်ကြည့်ပါတယ်ဆရာကြီးကြီးဉာဏ်ကြည့်တယ်လို့ဒီပုဂ္ဂိုလ်ပါဖြစ်တော်တယ်ဆိုတာဒီအတိအမှပြတာဆံကံကမှမရှိပါဘူးသူတို့ကတရားထုတ်လို့ထူးခြားပုံတွေပြောပြတဲ့အခါအဲဒီတိုင်းဆိုလို့ရှိရင်တော့ကောင်းတယ်ပေါ့စသည်ပေါ့ ဒီလောက်ပဲအားပြီးဒီလောက်ပြောပါတယ်။ဘာဖြစ်လဲဆိုတော့ဒီအရိယာဖြစ်ဆုံးဖြတ်တယ်ဆိုတာအမှန်ကြီးနဲ့တိတ်ကိစ္စဆိုတော့သတိတဉာဏ်လိုက်ရှိမြတ်စွာဘုရားရဲ့အရာကဖြစ်ပါတယ်။မြတ်စွာဘုရားရဲ့အရာကိုဉာဏ်ကြီးရှင်သတိတဉာဏ်ရောဉာဏ်တော်ရှင်အရာဖြစ်နေတာကိုကဘာမှဉာဏ်ကရှိရမှာဟုတ်တော့ သွားပြီးတော့ဆုံးဖြတ်လို့မရပါဘူး။သူကအဲ့လိုဆုံးဖြတ်တာမျိုးရှိပါလေအဲ့ဒါလည်းသိချရရပါပဲ။ကိုယ်ရမဟုတ်ကြမလုပ်ရပါဘူးလို့ပြောရပါဘူး။ဒီဟာအမှန်လေးနဲ့ကိစ္စဖြစ်နေတော့ဆရာရဲ့အရာသာပဲဆိုတော့ညက်တော်ဆရာတော်ကဒီပုဂ္ဂိုလ်ဟာတတ္တဝဖြစ်သွားပြီတက္ကရာဖြစ်သွားနာကဖြစ်သွားပြီဉာဏ်တော်ကြီးဖြစ်သွားပြီဆိုတာ လာလာပြီးတော့မေးကြတော့အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းရတာတွေဟာအချိန်ကမလောက်နိုင်တော့အောင်ဘူးမအားနိုင်တော့အောင်လက်ဆောင်ကြပါရှင်းမှပါတယ်ဒါကြောင့်ဓမ္မဒါသဆိုတာတရားကြီးခုံကြီးခေါ်ထားပါတယ်အဲ့ဒီတရားကြီးခုံကြီးအဲဟောပြတဲ့အခါမှာအဲ့ဒီတရားကြီးခုံကြီးနဲ့တိုက်ခိုက်ကြည့်လို့ရှိရင်ကိုညာရှင်ကိုယ်တိုင်ဖြစ်သလားကိုယ့်အကူဖြစ်နေတာပါပဲ ဒီမာဇိသက္ကနာဟာစာရုပ်အတိကိုဉာဏ်တို့အတိနဲ့ပေါ်လေကြည့်ပြီးတော့ဒေသနာကြီးနဲ့ဟောကြားထားတော့ဖတ်ရတာလည်းလည်းကျေပြတ်လာပါလိမ့်။ဒါဒီခုနှစ်ပါးကိုပို့ပြီးတော့မှတ်မိအောင်ရှင်းလင်းသွားအောင်ဆိုပြီးတော့အတူချုပ်ပြီးတော့ နိစ္စတာဆိုပြီးတော့ပြောပြဖို့လိုပါရဲ့။သဘာဝရောက်မှာသတိပညာနဲ့ဌာနတွေဆိုတာရှိပါတယ်။ပထမဆုံးသတိကောင်းခြင်းပညာလိုက်ပါတယ်။ကောင်းခြင်းကိုကောင်းခြင်းလေးကိုရည်ခုကျေပေါ့လေ။စိတ်တော်ကလေးချက်ပြီးတော့လွင့်သွားပြီးတော့နောက်ဆုံးသတိအတူရုပ်ကိုပေါ့လေ။မမီအောင်ဆိုပြီးတော့ ကြောက်ကြတဲ့အလေးအထားရှိပါတယ်။အဲဒီလိုဆိုလို့ရှိရင်အကျဉ်းဖတ်ရတာကလည်းနည်းနည်းများတော့အတူတူလေးမှတ်လိုက်ရလို့ရှိရင်မှတ်မိလွယ်အဲဒီသဘောမျိုးလိုပေါ့လေ။ဒီလိုပဲစာရေးအကြည့်ကိုလက်တွေ့ကြည့်နဲ့ပေါင်းစပ်ပြီးတော့ဒေသနာကြီးနဲ့ပို့ချထားတော့မှတ်ရတာအမှန်ရှင်းပြပါတယ်။ဒီတော့အနစ်သာတော့ ချုပ်ပြီးတော့ပေါ့ဒီဖြတ်ပြီးတော့နည်းနည်းပြောပါဦးမယ်အမတ်စီတိုင်းဆိုလို့ရှိရင်တော့အမတ်တိသစ္စကနာယကြောရမှာဖြစ်ဖြစ်စိတ်အောက်မှာဖြစ်စေစိတ်ရည်ရာကြောင်းမှာစိတ်မှာဖြစ်စေစိတ်ကဝင်ရောက်ပြီးရှင်ရဲ့ရှိမှကြည့်နေလို့ရှိရင် အကျဉ်းထွက်တဲ့ခြေခုတွေပဲဆိုတဲ့ဒီယုတ်ခံကြည့်တာတွေဟာလုံးဝမဖြစ်ပဲလည်းပဲနေတဲ့နေရာပဲရှိပေါ်လာကြလို့ရှိရင်လည်းရှိမှပြီးပဲနေရမယ်အဖြစ်အပျက်ကိုရှင်းလင်းစွာကြည့်ကြည့်နေတဲ့ဥရိယပြညာမှာစပြီးတော့မတည်မှုဝိပဿနာဉာဏ်လေးဉာဏ်လေးကမပြတ်ဖြစ်ပြီး မှအသိကောင်းနေရကောင်းနေရမယ်အထူးအဖြင့်ဒီကနေ့ဘုရားဉာဏ်ကိုရောက်နေရမယ်အဲ့ဒီမှာကောင်းနေပုံကိုတွေ့ပြီးသိမြင်ဆုံးရနေတာဟာပထမမဟာပြည့်စုံနိုင်ရမယ်အဲ့ဒါကိုလည်းလည်းနဲ့အသိချုပ်ပြီးတော့ဖတ်ရအောင်ကျေးဇူးရှင်ပါလိဆရာတော်ဘုရားကြီးကစိတ်ဉာဏ်ရာကျွေးခိကဝင်၍ ဆင်းရဲရှိရှိဖြစ်ပြပြီးအတိရှင်းနေတာယထာဘုဒ္ဓမတိရအောင်ဆက်ကြွသွမ်းမှုကိလေသာခြေရုပ်ရှိပါဒီလိုသိရပထမသစ္စာကနာလို့မိတ်ဆိုထားပါလေနမနိကာရမဉ္ဇဉ်ဖြင့်ကြီးကြီးခိုင်ရဲ့ အနိစ္စဒုက္ခအနတ္တအတိညာများကိုရှင်ရင်လေးရဖြစ်စေရှိပါလေးရဖြစ်စေဘာမှထပ်တာပါလို့ဒီဝဲပွားများနေရတယ်အဲ့လိုကလေးတွေရှိပါနေရင်ဖြစ်နေခြင်းဖြစ်ဒီရုပ်ဓာတ်ကိလေသာတွေပါစိတ်ကူးကိလေသာတွေဟာလှုပ်ရှားမှုရှိရတဲ့ငြိမ်သက်ပြီးစိတ် တည်ငြိမ်နေတာကိုလည်းမသိရတယ်။ငြိမ်တာတော့မဟုတ်ပါဘူး။တည်ငြိမ်တာပါ။တည်ငြိမ်တယ်ဆိုတာဆက်ချဖို့ဖြစ်လာပါ။ဘာဝနာစိတ်ကလေးတွေဖြစ်နေတယ်ဆိုတော့ကမိဆန္ဒဒီဝရဏနဲ့ဆက်ချတာဇဘာကဒီဝရဏနဲ့ဆက်ချတာအဲ့ဒီဆက်ချဖို့တွေမရှိတာကိုပဲမြင်တတ်တယ်လို့ခေါ်ပါတယ်။ဆက်လို့နေတတ်ပြီးတော့စိတ်ကြည်နေတာကိုပဲသိရပါတယ်။ တချို့ဣရိယာတွေလုံးဝမဖြစ်လာတော့ပဲနဲ့ငြိမ့်နေတာကိုလည်းသိရပါတယ်ဒါကတော့သတ္တပတိမဲ့နဲ့အပြည့်ငြိမ့်တဲ့သဘောပါပဲရှုပြီးတဲ့အာယုံမှာဣရိယာတွေရှိခွင့်ရပဲနေချက်နေတာကိုလည်းသိရတယ်အဲ့ဒီကိုကြီးသိနေတာဟာဒုတိယမဟာပြည့်စုံခန္ဓာပါပဲအဲ့ဒါကိုသိလို့ဆိုတော့ဆရာကြီးက

လုံလုံကြီးရှင်းတော့ပါလေဒုက္ခလို့ခေါ်ရတဲ့သင်္ခါရယုံနာတရားတွေကိုခါတော့ကြည့်ကြည့်ဝါဝါတော့အရှိကတော့မဆုံးသေးဘူးဒုက္ခတရားတွေကဒုက္ခလို့ရှင်းမှတ်တာတော့ရှိပါလိမ့်မယ်ဒါကအကျဉ်းအတိုင်းတာလေးနဲ့ဒုက္ခလူဝဒနာဉာဏ်ကြီးဖြစ်ပြီးတော့ဒုက္ခလို့ရှင်းတာပါ ယုံနဲ့တရားတွေတော့ဟာဇီဝအတ္တမရှိပရမအတ္တမရှိဆိုတာပါဇီဝတ္တစပြီးတော့ရှင်းလာကတော့ရှုနေရင်ကနန္ဒရုပ်ကိုခွဲခြားသိချော်ပြီးတော့သိလိုက်တာလည်းပဲဒီတော့ဟာအသက်ကောင်းမရှိဘူးပုဂ္ဂိုလ်တ attva မရှိဘူးဆိုတာရှင်းတော့ဆက်ပြီးတော့ရှုလို့ယုံနဲ့တရားတွေသူ့အကြောင်းနဲ့အကြောင်းနဲ့အကျိုးသူ့အကြောင်းနဲ့ကျိုးသူ့အကျိုး စစ်ဆက်ပြီးတော့ဖြစ်နေပုံကိုခွဲခြားသိစားပြီးတော့သိလိုက်လို့ရှိရင်ပရမအတ္တအစွဲပေါ်တယ်ဒီမှာဒီရောက်သာဝရဘုရားကဖန်တီးတယ်ဆိုရင်အစွဲအဲ့ဒီအစွဲကြီးချက်သွားပါပြီဆက်ပြီးတော့ရှိတဲ့အခါကသိနေဝဲမှုအတ္တအစွဲလေးတွေတော့မှကျင့်သွားပါတယ်အတိတ်ဖြစ်ပေါ်လာတာတွေတွေ့တော့ဟုတ်ရှိတာဒိဋ္ဌိအစွဲ ဖြစ်ပေါ်ပြီးကြောက်ွယ်သွားတာလေးတွေ့တော့သတ္တရာဒိဋ္ဌိအစွဲစသည်ပေါ်လေအစွဲရတဲ့ဒိဋ္ဌိအဲစိတ်ချင်းချင်းချင်းသွားပါလေအဲအနိစ္စနိဗ္ဗာန်ဉာဏ်ကတော့ဒီငန်းဉာဏ်ရောက်ပြီဆိုလို့ရှိရင်တော့ကောင်းတဲ့ရောက်သွားတာပါလေအဲဒီဘက်ဉာဏ်လေးရောက်ဆိုလို့ရှိရင်ရှိခွေးအာယုံရဲ့ဖြစ်ပေါ်ပြီးတော့ကြောက်သွားလို့ရှိနေရှိပြီးတဲ့စိတ်ကလေးက ကြောက်ပါတာမရှင်းသေးဘူးဒီကညာမှာရောက်ပြီဆိုလို့ရှိရင်ရှုစီရအာရုံရှုစီတဲ့စိတ်ကတွဲရတွဲရကြောက်ပြသွားတာလေးသိရှင်းနေမှာဒါမှပေါ်တဲ့အာရုံရဲ့ကြောက်ကိုကြည့်တာကဝိပဿနာခေါ်ပါလို့အယူဝဿနာစိတ်ကလေးရှိမှတ်တဲ့စိတ်ကလေးကြောက်သွားတာသိတာပฏิဝဿနာလို့ခေါ်ပါတယ်။ယုံယုံကြည်ယုံယုံဝဿနာသတ်ခြင်းတိပฏิဝဿနာဆိုတာဟောတယ်။ အဲ့ဒီစိတ်ရောက်ပါလို့ရှိရင်သိက္ခာလူဝတ္တနာဟာကောင်းလေးကိုရောက်သွားပါပဲမတုံးပြစ္ဆကနာသိက္ခာယုတ်လာကိုရှုမှတ်ပြီးမိမိလိုသိတဲ့ပုဂ္ဂိုလ်မိမိပါလို့ကိလေသာရင်းတဲ့အရိယပုဂ္ဂိုလ်ဆိုတာဗုဒ္ဓသာသနာပါတော်ရှိတယ် တခြားမှာမရှိဘူးလို့အခြားပါဠိရေးသာသနာရေးမှာမရှိဘူးလို့ဒီလိုသဘောကျသိနေတာကတတိယမဟာပစ္စကနာနာမှာပဲအဲဒါကိုရှိမတိယဤလမ်းမှာအိမ်မတခြားမှာကိလေငြိမ်းပြီးညအရိမရှိဆုံးဆက်ရဒီလိုတိယတတိယပစ္စကနာလို့ဒီလိုဆက်ဆိုထားခဲ့ပါတယ်

ဖတ်တတ်မယ်သိရတတ်ပါလေ။ဒါပေမဲ့လို့အဘတေမှာကြည့်စစ်ချင်းပဲကြည့်တတ်တယ်။ဖုံးကွယ်ထားခြင်းလည်းမရှိဘူး။နောက်ခါမှလည်းအဲ့ဒီအပြင်မျိုးမဖြစ်ရအောင်ယူယူတည်တည်ဆက်ဆောက်တယ်။အဲ့ဒီအရိယဘုပုဂ္ဂိုလ်ရဲ့ပြည့်စုံတဲ့သမဏနဲ့ပြည့်စုံနေကြောင်းသိတိတာက သုဒ္ဓမဟာပြစ္ဆကဏဉာဏ်တဲ့အဲဒါကိုကုသနိုင်ကောင်းအဘကောင်းစိတ်ဆောင်ရောက်သေးရမဖုံးကွယ်ပဲကုသရဲ့နောက်လဲဆောင်ရိုးကဒီလိုတည်းရသုဒ္ဓပြစ္ဆကဏလို့ဒီလိုဆက်ဆိုထားခဲ့ပါရဲ့မင်္ဂလာပြစ္ဆကဏ ပြုလုပ်ဆိုရပြည့်စုံရှိရများကိုမရှုံမလွဲတာလို့ပြုလုပ်ရနေမယ်လို့စိတ်ကသုံးပါးကြည့်ရအထူးအားဖြင့်ရှုမှတ်အားထုတ်ရဖြတ်တာနဲ့စိတ်ဆန္ဒရှိခြင်းဆိုတဲ့ပရိယာရုံးရဲ့ဓမ္မတာနဲ့ပြည့်စုံကြောင်းကိုကြည့်ရတာကစေသမမဟာပြုရကနာညာနဲ့အဲ့ဒါကိုရှုံလည်းမရမှုကိစ္စ ကြည့်ရလေတော့အခါသိက္ခာ၃ပါးကြည့်ရန်ကသိအားတန်မြဲတာဒီလိုကြည့်ရစိတ်သမစိတ်သက္ကနာလို့ဒီလိုကြည့်ရတဲ့ဆရာကြီးကဆက်ဆံထားခဲ့ပါလေအမှတ်ချက်ဥစ္စာကဘုရားဟောတရားတော်ကိုနာကြားရတာတခြားတစ်ပါးကို စိတ်မကူပဲဟောကြားတဲ့တရားပေါ်မှာသူ့ဆိုင်ဆိုင်ယူသေးသေးနာနိုင်ရေးဆိုတဲ့အရိယာရဲ့ခွန်အားနဲ့ပြည့်စုံနေကြောင်းကိုသိရတာကသတ္တဝမဟာသုသကဏညာပဲအဲဒါကိုဘုရားဟောထားမြတ်တရားနာကြားရတော့အခါလုံးစုံမချင်းနှလုံးသွင်း နာခြင်းအာကောင်းစွာဒီလိုကြည်ရသတ္တမသစ္စကနာလို့ဒီလိုဆိုတော့လည်းရဆက်ထုတ်ထားကြပါလေသတ္တမသစ္စကနာဘုရားဝတရားတော်ကိုနားလေခြင်းမှာအထဝေရဓမ္မဝေရဆိုတာပေါ့လေဒီလိုသဘောပေါက်ရှိရှိတော့ဒါတော့တရားအစီအစဉ်လေးတွေကိုလည်းပဲရှိရှိသဘောပေါက်တာ အဲ့ဒီလိုသဘောပေါက်ပြီးဝမ်းမြောက်ဖို့ကြည်ကြည်ပြီးဆိုရဲတကိုယ်လုံးတစ်သိမ့်နဲ့တစ်ဖိမ့်ပဲဖြစ်နေတယ်ဆိုတဲ့အရိယာရဲ့ခွန်အားနဲ့ပြည့်စုံနေကြောင်းကြည့်ရတာကပတ္တမမဟာပြစ္ဆကနာပါပဲအဲ့ဒါကိုဘုရားဟောထားမြတ်တရားလာကြားရတော့အခါအ내ကြည့်ရင်စိတ်ကြည်ရှင်ကိုယ်ရင်သိမ့်လိုက်ချာ ဒီလိုကြည့်ရသတ္တဝါပစ္စကနာလို့နောက်ဆုံးဆက်ဆိုထားရပါတယ်။မာပစ္စကနာခုနှစ်ပါးဆိုရဲအဲ့ဒီခုံကြီးခုနှစ်ပါးနဲ့ပြည့်စုံရလို့ရှိရင်သတ္တဝါအရိယာအရိယာဆိုဖြစ်ကြောင်းပါလေ။ရှိစေခြင်းကြောင့်ပရိယောတိ ပရိသုတ်တော်ဆိုတာကျုပ်ရှင်သိကြတာပရိသုတ်တော်ဆိုလို့ရှိရင်ဥတ္တမောပေါ့သိကြကမြင့်မြတ်တာဖြစ်တော့သိကြလို့ရှိရင်မြင့်မြတ်ဖို့ဘုဒ္ဓဘာသာဆိုလို့ရှိရင်သိကြတဲ့လို့သိကြကတော့ဥတ္တမအဖြစ်ရောက်သွားပါပြီအဲ့ဒါကိုသိကြမြင့်မြတ်တဲ့အရိယာဖြစ်ဖြစ်ကြောင်းဆုံးဖြတ်နိုင်တယ်ဆိုရင်ဒီကုန်းစကားတော်ကိုတော့သိသိဆရာတော်ဆရာကြီးက သစ္စာကန္တာခုနှစ်ချာဤစွာဖြစ်ပါမူအရိယာဘံသောတာပန်ဧကံဆုံးဖြတ်ယူလို့ဆောင်ဖို့ရှိထားကြပါလေ။အောင်စိတ်ကလာတရားတော်ကြီးကတော့ပြည့်စုံတော့ပါပြီ။ဒီတရားတော်ကတော့အထင်သာအလုံးမြင့်ပါလေ။ကိုယ်ရအဖြစ်ဆိုလို့ရှိရင်သောတာပန်ပုဂ္ဂိုလ်များက နားလည်နိုင်တဲ့တရားတော်ဖြစ်ပါလေ။ဒါကြောင့်ဒီကိုယ်ကိုသတ္တဗံဖြစ်နေပြီလို့ဒီသာသာရဲ့ပုဂ္ဂိုလ်များဟာတော့ယုံကြည်ထားတဲ့ပုဂ္ဂိုလ်များဟာဒီတရားတော်နဲ့သိဆိုင်ဖြစ်နေပါလေ။သတ္တဗံအစစ်ဖြစ်နေရင်တော့ကိုက်ယူနေတာကိုတွေ့ပါလိမ့်မယ်။အခြားပုဂ္ဂိုလ်များကတော့အခြားပုဂ္ဂိုလ်ဆိုတာတရားမထုတ်ရတဲ့ပုဂ္ဂိုလ်တွေအထုတ်တဲ့ပုဂ္ဂိုလ်တွေပေါ့ ကြားအမြင်များခြင်းကိုလည်းရနိုင်ပါတယ်ဘုရားမြတ်စွာသာသနာတော်မှာသောတာပန်တော်မှာအရှင်သန်မြတ်လာပြီတယ်လို့ဘုရားသာသနာတော်မှာတတ္တကျူယုံမှုပွားများခြင်းကိုလည်းရနိုင်ပါတယ်တတ္တတရားတွေလည်းနှိုးကြလာနိုင်ပါတယ်ငါတို့လည်းဒီလိုအရှင်သန်ရောက်အောင်အထုတ်မယ်ဆိုတဲ့ဆန္ဒမျိုး လုံးလာဝိရမျိုးကိုလည်းပဲဟောရှိနေပါတယ်။ဒါကြောင့်ဒီတရားတော်ကိုကြားလာကြပြီးတော့ဒီတရားတော်နဲ့အညီပါလိမ့်။ရှင်းရှင်းဆုံးဆုံးဖြစ်အောင်အထောက်ကြဖို့ရာရှင်းရှင်းဆရာတော်ကြားကြီးအချိန်ကနေပြီးတော့တိုက်တွန်းသွားလို့ဘုရားတို့ကမျက်မှောက်ဖြစ်ပါလည်းပဲလက်ရှိယောဂီတွေရောနောက်ဖြစ်ပါဖြစ်ပေါ်လာတဲ့ယောဂီတွေရောလေးလေးနက်နက် စိတ်ကြိုးပြီးတော့တရားသိရတော့ပါမှာပဲဒီမဂ္ဂသက္ကနာတရားတော်ကြီးနဲ့အညီပြည့်စုံအောင်အထုနိုင်ကြပါစေသုတ္တသုတ္တရေလည်းပဲကျိုးစားအထုကျင့်သုံးနိုင်ကြပါစေကဘာမီကြီးဘောကလူသားချင်းတည်တတ်တဲ့ကဘာလူကဘာသားဖြစ်ကြတဲ့ဘုန်းကြီးတို့တို့ရဲ့ ဆရာသာလျာလိုက်ခြေပြီးတော့ခြေပြီးတော့ကြော်ခဲ့ရကြော်ခဲ့ကြတဲ့ဘုန်းကြီးတို့ဒီလိုအထူးသဖြင့်ဘုရားရဲ့ဆုံးမကိုယုံကြည်ပြီးတော့အကျိုးရှိရေးအတွက်သင်ကြားချက်သိတတ်တဲ့လမ်းကိုချက်ထိုင်ယူပြီးတော့အကျိုးလိကဖြစ်ဖို့ရာရှင်ကြီးဥပဒေကိုလိုက်လာကြပြီးရှင်းသုံးနေကြတဲ့ပုဂ္ဂိုလ်တွေဟာဓမ္မရှင်ကြီးတွေပဲဓမ္မမိသားစုတွေပဲ ဒီကျေနဲ့ဓမ္မမိသားစုကြီးဖြစ်အောင်လည်းကြိုးစားကြကြပါစေဓမ္မတွေးတွေမြည်ပြီးတော့ဓမ္မတွေးတွေလည်းပဲရည်နိုင်ကြပါစေတောက်တဲ့ခိုင်ပါတဲ့ဓမ္မမိသားစုကြီးဖြစ်လာပြီဆိုလို့ရှိရင်နောက်အနာကဒီလိုဘုရားရည်ကျေမှုကြီးကိုဆက်လက်ပြီးတော့ထိတ်ထိတ်နိုင်တဲ့အနာကမျိုးစေကောင်းတွေလည်းပဲဆက်လက်အောင်ကြိုးစားကြပါစေ။ ကျိုးစားလာပြီးတော့မိမိတို့အနေနဲ့ဒီလိုရှင်းသုံးလို့ဖြစ်မိမိတို့လုံရှိရသောမညာပူညာဖြင့်နိဗ္ဗာန်ကိုပြင်းပြစွာဆက်ရောက်၍မြတ်မောက်ပြုနိုင်ကြပါစေလို့လေးလေးနဲ့နဲ့ဆိုင်ဆုံးရတဲ့ဒီသာပြစက္ကနာတရားတော်ကြီးဒီကုန်းကပတ်ဆုံးသတ်လိုက်ပါတယ်